ယေရှုရှင်မဟာဗောဓိမြန်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းတွင်20ရက်5လ68ခုနှစ်၌ဟောကြားတော်မူသောတရားတော်ခန္ဓာအုပ်စုထဲမှာရုပ်ခန္ဓာရဲ့တဘာဝလက္ခဏာကိုပြောခဲ့တာတယ်နော်။ဟွန်းဖေနာပိန္ဒုပမာရူပံ ရူပံယုတ်တိဖေနပိန္ဒုပမံရေမြုပ်တတာရှိတယ်လို့ဆိုဟုတ်ဟင်ရေမြုပ်ဆိုတာအနေကြောင့်ထားတာတဲ့ဟင်ဟောကဟိုရည်စည်းကြောင်းအနေပါလာတော့ရည်တိုးတဲ့အတိုင်းတဘာဝတည်းရည်နဲ့ပေါ်တာတဲ့နော်တို့ဒီမှာဟောဒါလေးပါးရဲ့တိုက်ခိုက်မှုအတိုင်းဟောခန္ဓာကိုယ်ကတဘာဝတည်းရည်တင်တယ်ဟင်အဲ့ဒါတို့မြင်နေလို့မရဘူးတင်တယ် ဟင်အတွင်အတွင်တာတာချင်းတိုက်ခိုက်နေကြတာလေတခါယောဂီတို့ကိုယ်တိုင်ကဟောတဲ့ကံရှင်တတိသိရှင်တတိပြီးတော့ဥရုအရှင်တတိသာကရအဟာရအရှင်တတိဒီတတိသွန်လေးမျိုးပြနေလို့လည်းပဲဒီခန္ဓာကိုယ်ဟာအငြင်းနေလို့မရဘူးတဲ့လေသူလည်းတတိအရှင်ကြီးပြနေတာလေအဲ့ဒီအရှင်လိုင်းလဲတို့ဖွာနေပေါ်ဖွာကနေပြဖြစ်နေမှာတဲ့ဟုတ်ကြ အဲ့ဒီကြားထဲမှာအဲ့ဒီကာနဲ့စိတ်ကိုကိလေသာကဝင်ပူးလိုက်လို့များဒေါသကတတ္တိသွမ်းပြမယ်အာယာကကတတ္တိသွမ်းပြမယ်မာနကတတ္တိသွမ်းပြမယ်အဲ့လိုသူ့ဆိုင်ရာကိလေသာ10မျိုးလို့တတ္တိပြနေရင်ဟောဒီယုတ်ကနေမှာမလားအတ္တဘဝတည်းပဲနေမှာလေဟင်ဟင်တို့ ဟိုမြတ်တော်လူတိုးသလိုနေမှာဗျာဒီကိလေသာမွေတကြရင်လေဒီရတဲ့ကာမရာဂတန်ရောစဉ်ပတိကတန်ရောစဉ်စရှိတဲ့တန်ရောစဉ်တရေကို10မျိုးကဝင်ကရင်ဟောဗျာအဲဒါလည်းညီမအောင်ဘူးဗျာအဲဒါကြီးကတော့အမြဲဒီနေရလို့ရှိဗျာတဘွားဘွားတရေကြီးတဘွားဘွားတရေကြီးသို့သောအမြဲမတည်ဘဲနဲ့ ဘာလို့အမြဲရှိနေတယ်လဲဆိုရင်ရှိကသာထိုးတိုင်းနောက်ကဟင်ရှိကပြစ်ကြတိုင်းနောက်ကသာထိုးဝင်ဝင်လာလို့ထင်တယ်ဟုတ်ကလားဒီတိုင်းပဲရှိကအဲပြက်ပြက်ပြက်ပြက်နောက်ကအသာဝင်ထူထူထူထူဒီတိုင်းထင်တယ်အဲတော့သူ့ဟိုတူးမြောင်းတစ်ခုမှာဟိုရေမှတ်ကြီးတစ်ခုရှိမှတ်တိုင်းအဲဒါကတို့ဒီသူ့ဆယ်မြောင်းရဲ့ ရေတက်အားတိုင်းဒီမှတ်တိုင်းညတင်ထားမှာတယ်လေဥမာမဲ့ဆယ်ပြောင်းရဲ့အနက်ကဆယ်ပြီရှိတယ်ဆိုရင်သူကတစ်ကနေဆယ်ပြီထိပြထားမှာတယ်လေဆယ်နှစ်ပြီရှိဆယ်နှစ်ပြီပါရောဆယ်သုံးပြီရှိဆယ်သုံးပြီပြမှာပဲတယ်လေအဲဟိုဘက်ကတောင်ညယူတွေကဒလဟောဆင်းလာတဲ့အချိန်မှာမနဲ့ကိုသွားကြည့်ရေမှဆယ်ဆယ်ပြီမှမှရှိတယ်တယ်လေဟိအဲမနဲ့ကသွားကြည့်အဲတို့ တာစီမှာဆိုတို့တက်ကယ်ဒိတ်တို့မျက်နှာချင်းတို့ကတောင်ကနေဆင်းလာတာလေအဲ့ဒီတောင်ထိပ်ကဆင်းလာတဲ့ဟာကအင်းနိုင်တာနာကဟိုချောင်းသွားတာဟိုအဲ့ဒီမှာဟိုတို့ရီမှတ်တိုင်ကြီးရှိတယ်အဲ့ဒါတို့ဖိုးပကြီးတို့ကသွားသွားပြီးတော့အဲ့ဒီမိုးရွာရီရီမှတ်တိုင်ရတယ်ရီအများဆုံးဘယ်လောက်ထိကြာနေတယ်ဒါကြည့်တော့ခဲပြီးဆောက်ဖို့လေဟုတ်ကလားအဲ့တော့တို့ဒီလို ရေကောင်းပုဂ္ဂိုလ်ကအဲ့ဒီဟာကိုမနဲ့ကိုတယောက်ကသွားကြည့်မယ်ဥပမာမဲ့ဖရာသွားကြည့်တယ်ဆိုပါတော့ခေဘီဟုတ်ကလားမျိုးကလည်းဆက်မပြတ်စွာတုံးနေ့သွားကြည့်တော့ခေဘီပဲဟုတ်ပြီဟင်အဲညနေသွားကြည့်တော့လေခေဘီပဲဟင်တိုင်းမယောဘူးရည်ဟဲ့လို့ဥစ္စာမယောဘူးရည်ဟဲ့ နေ့ပါလဲဆယ်ပြီးလို့သားလားဟုတ်ညနေပါကြည့်ဆယ်ပြီးတော့မဟုတ်ဘူးလားဟင်ဟာဘာလို့မမှာတော့မဟုတ်ကဟုတ်ကဟင်ဟင်အဲ့တော့မနေ့ကသွားကြည့်တဲ့ဖရာနေတော့နေ့သွားကြည့်တဲ့သားကိုမိမဲ့လူလေးဟိုဘယ်နှပီလို့ဆိုဆယ်ပြီးဖြစ်ရဲ့ဆိုဟင်ဟာမရောသေးဘူးဟိရောသေးဘူးဟိ ဒီလိုပဲပြောမှထင်တယ်ဟင်ဝိဇာဟင်ဒါကညာနေကြတော့တခါဟိုဒုတိယသားကသွားအဲကသားသွားကြည့်ကွာဆိုသွားကြည့်ညနေတို့လေးနိုင်တော့သွားကြည့်တော့လေဆယ်ဒီပဲပြုတ်ကြအဲ့တော့ညာကတော့လူလေးဟိုဘယ်နဲ့ဘယ်နဲ့ဘယ်နဲ့ဆိုဆယ်ဒီပါပဲဖေရတော့လည်းမတော့ပါဘူးကြားလည်းမကြားပါဘူးသူမျိုးပြောမှထင်တယ်ဒီလိုဆိုဝိဇာမရောဘူးမဟုတ်ဘူးလား ဟုတ်ဘာလို့ညှိနေကြဟုတ်ကနာခဏဆဲပြီးရမင်းရောမဲခင်ဗျာဟုတ်ကလားဗျာဆဲပြီးရလေတို့တော့ယောဂီတို့ကြတော့ဟော6ပြီရှိတဲ့ယောဂီက6ပြီပဲထင်တယ်ငါပြီပဲရှိတဲ့ယောဂီကဟောဟင်ဟုတ်ကလားဟိရောလားမယူဟာခုနကတော့ရောတော့ခုတော့မရောဘယ်လိုဟာတွေလဲလာတွေ့ ဟိုတော့လည်းဆယ်ပြီးတော့မရောက်ဘူးတဲ့ခုတော့လည်းယောဂီတို့တောင်ကိုသွားတိုင်းငါတို့ပြောပဲဟင်နောက်လာသွားတိုင်းငါတို့ပြောပဲဟိုနောက်လာသွားတိုင်းတော့ဟောမရောက်ဘူးဟင်မဘာကြီးလို့ငါတို့ကအတိအကျတဲ့ကျိုးဟုတ်လားဟင်ဟင်ဟာလုံးလုံးလုံးဘယ်သူမှအမမေတာလို့ကြီးတော့ အဘိဓါကိုနေနေမလှုပ်တော့ဘူးတည်းလေဟင်အဲ့တော့တို့ဟိုရေမှတ်မှာလဲပထမမနေ့က6နိုင်သွားကြည့်တဲ့ပုဂ္ဂိုလ်ရဲ့ရေမှတ်ပြီးသူကြောပေးတွေကရှိတော့ဘူးတည်းလေရှိတော့ရှိတော့ဟုတ်နောက်ပြန်ကြည့်ရင်ဟိုခုနကကြောပေးပြီးတမိနစ်တုန်းကိုပြန်ကြည့်တော့မယ်သူကြည့်ရတဲ့ဆယ်ပြီမရှိတော့ဟုတ်ကလားဟင်အဲ့ဒီတိုင်းပဲရှိရှိကပြကြနောင်နောက်ကသာထိုးနဲ့ ဟိပွားရနဲ့ပေါ်ပွားရနဲ့ပြောက်ပုံယူဒါရုပ်ရဲ့တဘာဝဖြစ်စေမယ်ပုတ်ကလားဗျာဟိအဲ့ဒီတိုင်းဖြစ်နေတယ်အဲ့ဒါကိုဟောတို့လာပြီးနန္ဒရဲ့ရှိတာတယ်လေနာမခန္ဓာ၄ပါးထဲမှာရှိကဝေဒနာတယ်လေဒီဝေဒနာကြတော့ဝေဒနာပုဗ္ဗလူပမာဝေဒနာလေပုဗ္ဗလာဆိုတာ ပါဝါရည်သက်ကိုရည်ပေါက်ရည်သက်ကလေးလေဟိုတစ်သက်မိကကြားတယ်တစ်သက်ရည်သက်ကလေးကိုပုတ်ဘူးလူပုတ်ပုတ်ဘူးလာလို့ခေါ်မှာပေါ့ပုတ်ဘူးလာဟိုပါရချိုင်နဲ့ပါကုန်းလာကြီးနဲ့ရည်ရတာပုတ်ဘူးလာကွာတစ်သက်မိကကြားတယ်ရည်လေးလေအဲ့ဒါနဲ့တူတယ်တဲ့ပုတ်ဘူးလူပမာကွာပုတ်ဘူးလူပမာပုတ်ဘူးလာဥပမာလို့ဆိုလိုတယ်ဟုတ်ကလားလား ဟင်ဝေဒနာအဲ့ဒီခံစားတဲ့ဝေဒနာဟာပုပ်ဖို့လူပမာတဲ့မိုးရေစက်ကလေးနဲ့တူမိုးရေစက်ကလေးဟာသူတက်ကြမှုဆိုလို့ရှိရင်လည်းနောက်ဆုံးကြတော့တက်ကြတစ်သက်တန်ကပေးပေးလို့ထင်တယ်ဟိမိจิตဆံခေါင်းတော့တောင်းမရှိဘူးထင်တယ်ဟုတ်ကလားတို့ဒီသူမောကကြတာဟောကွယ်နောက်ဆုံးစိတ်ရင်းကြရင်တော့အဲ့သူမြောင်းတဲ့ကနေပြီးမိจิตဆံခေါင်းတော့ပဲရှိမှထင်ဟိ တကယ်လို့များအောက်မှာရီအိမ်ကြီးကတဖြာရာလောင်များ ရှိခဲ့ဆိုရင်ရီအိမ်နဲ့ရောက်သွားရင်ဒီဒီယူလေးတို့မိကြီးခံကောင်းတော့ကဟာရီကဘယ်လိုဖြစ်သွားမလဲဟင်ရီအိမ်ရှိသလားလှိုင်းကျက်ဖြစ်နေပြန့်သွားတယ်လေကြလာတာတွေကတော့ဘာရှိဘူးမိကြီးခံကောင်းတော့ပဲရှိပါတယ်တဲ့ တစ်သက်ရည်လေးလေအိုးယူပြီးဟိုတန်းနေတော့ကတော့မိုးကတန်းနေတော့ကတော့မထင်ရှားဘူးနေမှာပေါ့ဟိုမိုးဟိုဆဲသွားပြီနောက်ဆုံးတစ်သက်ချင်းတစ်သက်ချင်းလေးကရင်ပါရုပ်ထင်ရှားလိမ့်မယ်လေအဲ့ဒီမှာအောက်ခံကလည်းရေအိုင်ရရှိမယ်သို့ပါတော့ရေအိုင်ရှိရင်ရှိသလောက်ရေအိုင်ရဲ့အကျယ်ဝန်းပမာဏများဟုတ်ကလားဗျာဟင်ဒီတစ်သက် ဟိုမိကြီးဖန်ကောင်းလောက်ကြတဲ့ရေပေါက်ကလေးကအောက်ကြလို့ရှိရင်တဖြာရာရှိရင်တဖြာရာလောက်ကျဲရမှာတင်လို့ဗျာနှစ်ဖြာရာရှိတော့နှစ်ဖြာရာလောက်သူအောက်ခံရရှိရှိတော့ကျဲမှာဗျာဟုတ်ပြီအဲ့တော့ဟိုတို့ရတာတတ္တိဒါကတော့စားတဲ့နေရာကပြောမှာပေါ့လေအစင်းတို့အသားတို့အနတို့လည်းဒီတိုက်နေမှာပါပဲဟုတ်ကလားအစင်းလည်းပဲယောဂီတို့မျက်စီထဲဝင်လာတာဟာ တစ်ဖက်ကဝင်လာတာပုံဟာဥပမာဏများရှိပါတယ်သူချာကြည့်ခဏတော့မျက်နှာဝန်ထဲမှာသူတစ်ပါးရဲ့ရေကပိုးပိုးဟာဥလီလောက်ဖဲရှိတယ်ဟုတ်ပြီဝေဒနာကချက်လိုက်တော့သူ၅ပေခွဲရှိ၅ပေခွဲလောက်ကိုကျေသွားတာထင်တယ်သူသူ၆ပေရှိတဲ့ရဆို၆ပေထင်တယ်တောင်ကြီးများဆို၃ပေခွဲလောက်ရှိတဲ့အဲ၃ပေခွဲလောက်မြင့်တဲ့တောင်ကြီးဟာလည်းအကုန်လုံးမြင်တော့တာထင်တယ်သူမျက်စိနဲ့အကုန်ဝင်မှာလား ဒီဘုံဟဥပမာနာတာလေဒီဒီလေးချက်ဝေဒနာချက်ထုတ်တာလေဟင်မျက်ကြီးအားရှိတော့ထင်တယ်ဗျာပြီးတော့မျက်နဲ့ဝန်ဟိုအနီးအဝေးလိုက်လဲသူချက်ပြီးထင်တယ်ဟိဟင်အနီးနီးကကြည့်ရနေတဲ့အရှိဝေးလေဝေးလေကားထွက်သွားလို့ထင်တယ်ဟင်မျိုးလုံးအိမ်တိုင်းထင်တယ်ဟိဟင်ကားထွက်သွားဗျာတခါလဲအဲ့တော့သူရှိတော့တောင်က၃မိုင်ခွဲမြင့်လဲ၃မိုင်ခွဲလောက်ကို သုံးမိုင်ခွဲအရာရှိလဲသုံးမိုင်ခွဲအရာရှိသလောက်ကိုလာမြင်ရတာထင်တယ်တို့တို့မြတ်ကြီးတာထဲမှာအဲ့လောက်ဝင်လို့လားဝေဒနာဗျဝေဒနာဗျဟုတ်ပြီဒီမှာလဲခြူတာလေးဟိုရတာတတိမှာလဲဒီတိုင်းပဲတင်နေဟိရတာတတိလဲသေးသေးလေးထင်တယ်ဘာမှပြောပါတော့ဘူးအောက်ကအောက်ခံအန်နဲ့ထက်ကဟိအန်နဲ့တိုးနှစ်ခု တိုက်ခတ်တဲ့ကြားတဲ့ကထွက်လာတဲ့ကတိလေးတခါတလေရှားပြင်းမှာတခါတလေဘယ်ဘက်ဟိုအောက်အောင်ကိုအာပြုဝါရင်ဘယ်ဘက်ရှားဖောင်းထင်တယ်ညာဘက်အောက်အောင်ကိုအာပြုဝါရင်ညာဘက်ရှားဖောင်းထင်တယ်ဓက်ကနေသွားပြီးတစ်ချက်တည်းရိုက်တာမိုးကြီးဆက်လောက်ပဲရှိတယ်ဟုတ်မျိုးဟိုရှားအကြည့်သားရှိရင်ရှိသလောက်ချဲ့သွားတယ်ဟင် ဒါဝေဒနာရဲ့တတိဝေဒနာရဲ့တတိဝေဒနာကချက်အားအလွန်ကြီးဟုတ်ပြီမညာရှိတော့ချက်မှတင်တယ်တို့ရေနာချိုးလို့အေးပတ်နေတဲ့အချိန်ဖြစ်ဖြစ်တခါတလေအပူငုတ်နေတဲ့အချိန်ဖြစ်ဖြစ်ခြီးသလုံးလောက်ကိုရေသွားလောင်းလိုက်ဒူးစစ်လောက်ရေသွားလောင်းလိုက်ကြောကြီးပါချောင်းပေါ်ဟုတ်ဒူးစစ်ကြီးလောင်းတာကြောကြီးချမ်းရတယ်လို့ဟုတ်တယ် တွေ့ဘူးကြလားကြုံဘူးမှာပါပြောဒူးလက်ကိုချိုးရပါရှိသေးကြိုးကြီးပါချမ်းသွားအမတုံတုံတက်လိုက်သေးတယ်ဟဲ့ပြောဟာဘာဖြစ်လို့လဲနာဟုတ်ကလားအဲ့ဒီကိုအကြည့်တာရှိရှိတော့ချက်ပြတာအဲ့ဒီမှာဆိုဘိုးထေချာလိမ့်မယ်တင်တယ်ဟိကိုကောင်ကြီးတကောင်လုံးကိုချက်ပြတာတင်တယ် ကိုယူနေတယ်လေဟင်အရေကတဖလားဆိုတော့နင်းနေများသဘောဗျာခေတ္တကြီးလမ်းသွားရင်တော့ရင်ဖမိုးဘူးဘွားလေးကြောက်ရတာကိုခန္ဓာကိုယ်တစ်ခုလုံးကိုပွားဘူးတော့ဘူးတခါတော့ကိုဟင်ပြိမ့်လုံးတုံသွားတယ်ထင်တယ်ကျုံဘူးကြသလားဟင်ကိုကမဟိုရေတဖလားကြီးမို့ထားပါတော့ဟင် သူကမိမွားလေးကသေးသေးလေးထင်တယ်ဟိဟိထမိုးပေါ်ညာကြာလေရရင်ညာခန္ဓာကိုယ်တစ်ခုလုံးကိုတိမ့်တိမ့်တုံသွားထင်တယ်ဟာမိကွာဟုတ်တယ်လေဒါကတော့ဆေးလေးပေါက်ဘူးသူသိပါလိမ့်မယ်ဟိအကြည်ဓာရဲ့ချက်ဟိုဝေဒနာဝေဒနာအဲ့တော့ချဲ့တာဗျအဲ့တော့ဒီနေရာမှာဝေဒနာဟာချဲ့ရတဲ့သဘောရှိထင်တယ်ဟိ ဒီလိုပဲယောဂီတို့ရဲ့တတိကဟောမချက်ဘူးလားအဲ့ဒီမှာနှစ်ချက်ရှိတယ်နော်အဲ့ဒီနှစ်ချက်မှာဝေဒနာကသေးသေးလေးကိုနေရာကိုချက်ယူတာဟုတ်ကလားအရာတာကိုချက်တာမဟုတ်ဘူးထင်တယ်ဟင်နေရာနဲ့ချက်ပြီးတော့ကိုအကြည်သားရှိသလောက်ဟိုတို့ဖြန့်တာထင်တယ်ဟိဟုတ်ကလားလှိုင်းခြင်းနဲ့ဖြန့်တာထင်တယ်ဟုတ်ကလားဥမာမရေပါကူလေးတစ်ပေါက်ဟိုသူကြတာတွေကဒီနေရာမှာ ရောသွားတဲ့အချိန်မှာသူ့မိကြီးဆန်ကောင်းမယ်မဟုတ်ဘူးလားတို့တော့သူ့ချဲ့တဲ့နေရာနေရာအပြင်ချဲ့လိုက်တာထင်တယ်မိကြီးအိုတို့ပါလားလှိုင်းကျက်တဲ့အတူသူကနေရာကိုချဲ့ထွင်တာဝေဒနာချဲ့ထွင်တာတတိချဲ့တာကမဟုတ်ဘူးအရာဝတ္ထုကိုချဲ့မှာနော်ဟုတ်လားနာရာလေးတစ်ခုဘာမှရှိဘူးထင်တယ်ဘာရှိဘူးအဲ့ဒီချိန်မှာယောဂီတို့ဝေဒနာချဲ့လိုက်တော့ဟိုတင်မာဆိုတင်မာကြီးကိုတပြင်းလုံးကြီးလောက်ထင်တယ် ဒါဘယ်သူချက်တာတော့ဝေဒနာချက်တာနေရာထင်လေဟင်ဟင်ဒီမာကြီးဆိုတဲ့နေရာတစ်ခုလုံးကိုသူကဝေဒနာချက်လိုက်ပြီနော်အဲ့ဒီမှာတတိကနေပြီးတော့နာတေနာတေနဲ့သူ့နေရာကိုသူ့နေရာကျဲ့ကိုကျင်းအောင်သူကလုပ်ပြတာထင်တယ်ကျင်းအောင်လုပ်ပြီးတော့အဲ့နာရာလေးတစ်ခုရဲ့ပောက်ကလေးပွက်ကလေးဆိုတာကိုတတိအားနဲ့တခါပြန်ချဲ့ပြီးတော့ကြည်တာတယ်လေအဲ့တော့တတိကနာတဲ့အရာဝတ္ထုလေးကိုချဲ့ကြည်တာတယ်လေ ဝေဒနာကနာတာကိုနေရာဖြန့်ပြီးချဲ့တာတယ်နဲ့အဲ့ဒီချဲ့တာရင်တခုတူသလားအဲ့ဒါနာတဲ့နေရာကနေမှတ်ကြည့်သိနိုင်တယ်ဗျာခုမဟုတ်တော့မှတ်ကြည့်ဗျာဟုတ်ဗျာဟင်ဟင်အဲ့တော့တို့တချို့ယောဂီများလည်းလျှောက်တတ်ပါသဗျာတမာတိနမိတ်ပေါ်လာအဲတမာတိနမိတ်ပေါ်လာတော့သူတွေကစိတ်စင်ကြယ်သားပြုတ်ပြီးထင်တယ်ဟိဟင် အဲ့ဒီမှာတစ်ကြိမ်ပြီးတော့တမ္မတနာညာဆိုတဲ့ဝိပဿနာညာစတာသမှာတစ်ကြိမ်ဟုတ်ယူဟင်ဟုတ်ယူအဲ့ဒီနေရာမှာတစ်ကြိမ်ဝေဒနာဟာသေတုမတခံပါဟုတ်ကလားအလွန်အပြင်းထန်တာတယ်တချို့များတခါတည်းဟိုခြိတောက်ဆိုလည်းပြတ်မတလက်တီကပြုတ်ထွက်မတဒီလိုလည်းဖြစ်တတ်တယ် အဲ့လိုပဲတာမာတဏညာလိုပဲတာမာတဏညာကိုတစ်ခါပြန်ပြီးဆင်ញင်တဲ့ပฏิပက္ခညာရောက်ရင်လည်းဝေဒနာပေါ်တတ်ပါသေးတယ်ဟုတ်ပြီအဲ့ဒီနေရာလဲမချစ်မဆန့်တာဟုတ်ပြီအဲ့တော့ဟိုတို့အာထုခါသာတော့ကနာကျင်ကြိုက်ခဲမှုတွေပေါ်ခဲ့ဘူးထင်တယ်အဲ့ဒါကတော့စိတ်ထိုင်မကြလို့ထင်ဗျာသူ့ရှိရှိတိုင်းများဝေဒနာချဲ့လို့ဗျာဟုတ်ဗျာ ကိုယ်စိတ်မနိုင်လို့ဗျာဟုတ်ဗျာကိုယ်စိတ်မနိုင်တဲ့အတွက်ဟုတ်ကလားဝေဒနာချွတ်တော့လိုက်ပြီးတော့နားနေကြရတာတင်လေအဲအမှန်တော့အလူလေဗျာအမလေးအဘာလေးတော်တော်မှုနာတယ်ဗျာဟုတ်ဒါကစိတ်ကိုယ်စိတ်ကိုယ်ထိုင်မကြခင်ကားပြုခုနကျွတ်တော့ပြောခဲ့တယ်တမာရိနိမိတ်ပေါ်လာပြီဒီတွေကကိုယ်စိတ်ကိုနိုင်ပြီတင်တယ် အဲ့ဒီချိန်မှာယောဂီဆိုလို့ချင်းအိုးဝေဒနာကိုဆက်ဆံတတ်သွားပြီထင်တယ်ဟင်ထင်မှာစိတ်သာကျူးလိုက်မှာပေါ့ဟုတ်ဟင်တွေးသွားအောင်ကိုဟုတ်ထင်လားထင်လားကျူးကြီးပေါ်မှာပေါ့ထင်လားစိတ်သာကျူးလိုက်ပြီထင်တယ်ဝေဒနာမကြည့်ထွားတော့ဟုတ်လားထိတ်လာလို့ဆိုတော့မကြည့်လို့တဲ့ဒီရလိမ့်မယ်တော့ဆိုရင်တော့ဟင် စိတ်လာရင်တော့ဆင်သာသွားမကြွေနေနဲ့ပြီးရတယ်နဲ့ဆင်လာစိတ်သာကြွေလိုက်ပြီးဟိုဝေဒနာဆက်ဆံတော့သွားပြီဟိုဒီသူ့ဝေဒနာကဟိုတင်းပြီးမှလို့လည်းရဘူးထင်တယ်အဲလူမိုက်သွားတော့မင်းပါကောင်းလုံးသွားမေးနာမှာပေါ့အဲ့ဒါမျိုးကြောင့်ချော့ရတာထင်တယ်လူမိုက်ကြချော့ရတာဟွန်းရေပေါ်ကြီးနဲ့တဲ့နေနေဟိုဒီလူဒီလူလူတွေကဒီလူပါပဲဗျာချော့ရတာထင်တယ် အဲချောရတယ်လို့ပဲဗျအဲဝေဒနာကြတော့သူ့ကိုတင်းပြီးတော့နင်ပါလဲငါပါလဲသွားမလို့ပါဘူးလေအဲ့လိုလေးချောပြီးတော့ဖမ်းနေတာထင်တယ်အဲ့တော့ဒီယောဂဝေဒနာကြောင့်သိနေပြီစိတ်ချလက်ချကြီးပေါ့ဟင်တမာရင်းနေဘောနေမှာတော့သူ့ကြောနိုင်လို့ထင်တယ်ဟိစိတ်ချလက်ချပဲမဟုတ်ဘူးလားကျုပ်ယူဟောတော့အဲ့ဒီတမာရင်းနေဘောလို့အလုံးတမာရိညာရင့်လာပြီတို့ဒီနာဝနပါကွဲပြားခြင်း နိုင်ရင်တစ်ပါးတို့ရဲ့ရှင်းတော့ပြန်လာကျေးဇူးပြုခြင်းဒီနေရာများမှာဆိုရင် သူတို့ဝေဒနာလုံးပြင်းထန်အောင်လာတာပဲအဲ့ဒါကြတော့ဝေဒနာရဲ့နေရာချဲ့တာမဟုတ်တော့ဘူးတတိအားကောင်းလာပြီလေဟုတ်ပြီဒါတတိယချဲ့တော့တာထင်တယ်ဟဲ့တမာတနာကြတော့တို့ဒီဘာဝနဲ့တမထနဲ့ဝိပဿနာကိုတော့မှထင်တယ်ဟဲ့ဒီနေရာမှာလည်းချဲ့တော့မှထင်တယ်အဲ့တော့ဒီတမာတနာကဝိပဿနာ တမာသနာမှာတမထအနေဝိပဿနာကူးတော့မယ်ဆိုတော့တတိအားကောင်းလို့ကူရမှာလားမကောင်းလို့ကူရမှာလားဟောကောင်းလို့ကူရတာပဲအဲ့တော့တတိအားကြီးကောင်းလာတော့ဒီနေရာလည်းခဏတော်တော်ကိုနာလာပဲဒါကြတော့ဝေဒနာချေလားတတိချေလားဗျာအဲ့ဒါရောမသိတဲ့ယောဂီကတော့အခုမှကိုပိုးနာတဲ့ဖျားလို့ရှောက်ပြီးမနာတဲ့ဘက်ကနာရမှာမဟုတ်တာတတိဘက်ကချဲ့ကြည့်တာကြီးဟုတ်ရောဟင် ပြီးတော့ဟိုတို့တွေးတတ်တဲ့ပုဂ္ဂိုလ်ဆိုပူတောင်တွေးလာသေးသိမနိုင်ဘူးပူတွေးလေပဲဘာလို့တတိယချက်အားကငယ်ကျိုးငယ်နာလေးတောင်ဖော်ပြပါလိမ့်မယ်ဟိုနှစ်နှစ်သုံးနှစ်သားသမီးကဘယ်လိုမှမမှတ်မိတော့တဲ့ဟာတောင်ပဲဖော်ပြပါလေဦးမဗျာဟုတ်ပြီဟင်ဒါဝေဒနာချက်တာလားတတိယချက်တာလားဒါလည်းတတိယချက်တာတတိယအဲတတိချက်ကအဲ့လိုသေးတဲ့ ပေးနေတဲ့အရာဝတ္ထုလေးကိုအကြီးကြီးဖြစ်အောင်သူမှန်ဘလူးနဲ့တူမယ်ထင်တယ်မှန်ဘလူးကဥပမာမဲ့ဟိုအထဲထဲမှာတိမ်နေမြုပ်နေကွဲနေတဲ့အရာဝတ္ထုလေးတွေကိုထင်ရှားတဲ့ထင်ရှားအောင်တခါတည်းချက်ကြည့်ရတာတယ်လေအဲ့တော့တစ်ပါဝါနဲ့မရရင်နှစ်ပါဝါသုံးပါဝါလေးပါဝါငါးပါဝါအဲ့လိုပါဝါသူ့တဲ့အာကောင်အာကောင်အာကောင်ဒါနဲ့ချက်ကြည့်တာတယ်လေအဲ့ဒီတိုင်းပဲတတိလဲသူ့ညာအဆင်သူ့ညာအဆင်လဲတခါတည်းချက်ကြည့်တော့တာဗျာ ချက်ပြတော့တာတင်လေဟင်အဲ့တော့တတိမမူဂူမမူတတိမူတွေမြူနေဆိုတာတို့ဒီတတိရဲ့ချက်အာစကားပြောတာတင်ဗျာဟုတ်ဗျာအဲ့ဒါတတိရဲ့ချက်ဟာအဲ့တော့ဒီတမာရညာညင်သာလာပြီဒီကနေပြီးတို့နာယုန်တပါကွဲပြားခြင်းအဲနာယုန်တပါချင်းနောက်ပြုလုပ်ခြင်းဒါဒီဟာတို့ဘာမဟုတ်သေးဘူးခဲ့ဝိပဿနာညာလည်းမထည့်သေးဘူးဝိပဿနာညာဆယ်ဆင့်ဆိုဒီမှာလက္ခဏာပေါ်မှာ ဝိပဿနာဉာဏ်သုံးရတာဟုတ်ဗျအဲ့တော့တမသနာဉာဏ်ကနေပြီးမမကြခင်ကြမှာဝိပဿနာဉာဏ်ဖယ်ပါလို့သုံးတာဗျဟုတ်ပြီအဲ့တော့တမသနာဆိုတော့ဟိုလက္ခဏာတွေပေါ်တော့မှထင်တယ်ဟိဟင်ဒါဆိုတမနာနဲ့ဝိပဿနာအကူထင်တယ်ဟိဟုတ်ပြီတမနာနဲ့ဝိပဿနာကူတော့မှတို့မဟုတ်မိစ္ဆာနဲ့အာနိစ္စအငင်းပွားမှုဆုံးဖြတ်တော့မှထင်တယ်ဒုက္ခနဲ့ဒုက္ခအငင်းပွားမှုအဆုံးပြပေးမဲ့နေရာထင်တယ် အတ္တနဲ့အနာတ္တအငြင်းပွားမှုအဆုံးပြပေးမဲ့နေရာထင်တယ်။ငါအဲ့ဒီနေရာမှာလည်းဟိုပြင်းပြင်းထန်ထန်ပေါ်တာပဲ။အဲ့ဒီပေါ်တာတွေမှာလည်းတတိချေအားထင်တယ်ဟိ။ဟင်ဝေဒနာကတော့ဝေဒနာပါပဲ။ဟုတ်ကလား။တို့ခုဖြစ်တဲ့ဝေဒနာတွေဟာဟွန်းဖဲလိုက်တော့ကတော့မနာပါဘူးဝိဇ္ဇာရဲ့။ဖဲလိုက်တော့ကတော့နားနေသလား။ဟင်ဟင်ဝိဇ္ဇာ။ဟုတ်တင်ညာလုံးဖဲလိုက်တာအဲ့မှာနာသလား။ မှမနာဘူးဟုတ်အခုတထိုင်လို့ရဟာဟုတ်ကလားအဲဒါဘယ်သူကနာတာတော့အာဟုတ်ကလားဒီတို့ရွာကဟိုအဖိုးတိုက်ဆိုးနဲ့ဟောအဖိုးတို့တို့ကိုကြိုင်တို့နဲ့ဟိုခြံဝင်းခတ်တော့ရံဖြစ်ကြဟိဦးတိုက်ဆိုးတို့နဲ့ခြံရင်းကဆက်နေတာဟုတ်ဗျဟိတော်တော်ဟိုအဖိုးတို့တို့ကိုကြိုင်တို့ကခြံတူးတော့ကိုတိုက်ဆိုးဘက်ကနေတူးတာကိုအဲ့တော့ဟိုကခဏကျွတ်ဘက်ကမတူးနဲ့ဟုတ် ဟင်အရင်လိုက်ဘူးဟိုကလည်းမဟုတ်ဘူးတို့နေရာဒီတိုင်းရှိလို့ဒီလိုတူးတယ်ကိုကြိုင်စွာလည်းစကားပြောတာခါကြွားကြွားတို့နေရတော့မကြိုင်ဘူးမကြိုင်ဘူးတော့အော်ပြီးပြီးတာဟဲ့သမီးဘူးနဲ့အော်ပြီးတော့သူကလိုက်မှမပြီးဘူးဟင်အဲ့တော့ဥတိုက်ဆိုးကတခါလဲဥဖို့တုံးနဲ့ကိုကြိုင်ကို ပြေးပြီးကိုကြိုင်ကလူငယ်ကိုကိုကြိုင်ကိုဓာတ်နဲ့ခုတ်တာ ဒါလက်မောင်းကြီးကိုတခါလဲဖတ်လိုက်ကြီးတခါတော့ကွာထွက်သွားဒါပြီးဥဖို့တုတ်တော့အသက်ကြီးတဲ့အတွက်ဖုံးမာတော့နေဖြင့်ဒီနာလေးနည်းနည်းလေးခုတ်ထားတယ်ဟုတ်ဗျာဒါပြီးကိုကိုတိုင်ကထွက်ပြီးပြီးတော့ရေရှင်မထမလဲအဲ့ဒီမှာရေဘော်ကသခန်းကအဲ့ဒီသွားပြီးဒါရလည်းနဲ့ရောအပြီးသူ့ဟာသူ့ကိုတိုင်ရွှေ့ဖွင့်နေတာဥတိုင်ဆိုကလေကြည်ပါသေးဗျာအဲ့တော့ဒီဟာဟိုဟိုနောက်မှလှဲနေလိုက်ကြမှာဟိုကိုကြိုင်နေပါကထိုးတုတ်က အဲ့တော့ဖိုးတို့ကဩတယ်မကြင်ညာမင်းများများကမနာပါဘူးငါမင်းမင်းလေးကအတော်နာတာပဲဆိုပါဟုတ်တယ်ဟင်ဟင်အခုဝိကညာလုံးပေါက်တော့ငါဒီတော့မနာဘူးနော်အခုဘယ်နဲ့တော့မကြင်ညာမင်းမင်းမနာညာဒီတော့မတော်ဘူးခုကနေနေပြီးတော့တော့ဟောလာအဲ့လိုမျိုးလဲဆရာ အဖိုးတို့ကြီးကတော့တိတ်မရှိဘူးဥတိုက်ဆုံးကြီးကတော့ရှိသေးတယ်တိတ်တိတ်ပြောကြရင်ငါတန်ညာမင်းများကြီးရမလာတော့ငါလုံးလုံးရောလာတော့ဆိုဟိုဖဲတညာလုံးထိုင်တော့ငါကိုမနာတာဗျာအာဟုတစ်ခင်ကတော့အမဲကြောင့်ဖုတ်ဟင်လိန်နဲ့တွေ့နေဆိုတာတို့လူတွေဦးထင်တယ်ဟုတ်ကလားဟင်ဟင်ဟင် လိမ်နေတို့လည်းတော့သိပြီဟုတ်လားဒါတို့ဟိုဝေဒနာရဲ့အချက်ထင်တယ်ဟိဟင်ဝေဒနာရဲ့အချက်ကိုတတိယစိတ်ကိုနိုင်တဲ့ပုဂ္ဂိုလ်ကတတိနဲ့ကိုယ်စိတ်ကိုနိုင်အောင်ထုတ်လိုက်ရင်ဝေဒနာတွေရဲ့မူရင်းပေါ်မှာထင်တယ်ဟိအဲ့ဒီမူရင်းကိုဝေဒနာအချက်ကိုပေါ်ဖြစ်ပြီးတတိကထချက်လိုက်တာထင်ကြနှစ်ချက်နှစ်ချက်ခံကဟင်ဟုတ်ရောဟင်ဝေဒနာရဲ့အချက်ကိုတခါဟိုစိတ်ကိုနိုင်အောင်ထိမ့်သိမ့်ပြီးတော့တတိက တခါပြန်ပြီးသူ့နေရာမူရင်းထားပြီးတော့မှတခါတတိယပြန်ချဲ့ပြပြန်တာထင်တယ်နှစ်ချက်ခံရတယ်ဟုတ်ယူအဲ့တော့ဟိုစိတ်မနိုင်လို့နေရာချဲ့တာလေနေရာပေါင်းမြောင်များစွာနေစုစုပြီးတော့ကိုဒီဖောက်ပြန်တဲ့အတွက်အဲ့ဒီမှာလည်းတော်တော်နာမှာထင်တယ်ဟဲ့ဒီကြတဲ့သေးသေးလေးကိုအနာသေးသေးလေးကိုအနာကြီးကြီးကြီးကဲ့သို့တတိကချဲ့လိုက်ပြန်တော့ဟင် အမလေးကိုအမလေးကဘာတာအောင်မှာတယ်ဗျာဟုတ်တယ်ဘယ်လိုလဲကိုရိုးရိုးဝေဒနာချက်အတင်းကိုအမလေးတာနေရတဲ့အထဲကိုတတိယထချက်ရရင်ဘယ်လိုအမလေးကိုအမလေးကဒါခေါ်အားလိုက်မယ်တယ်ဟုတ်တယ်အဲ့ဒါဝေဒနာချက်ဗျပြီးတော့တတိကျက်ကနှစ်ချက်လေဒယူဆိုင်ခဲ့အဲ့တော့နာတိုင်းဝေဒနာကြီးတဲ့လှဲ့မကြနဲ့ကိုတတိကလည်းကိုချက်ပြနေတယ် တတိထားကြအောင်လေဟုတ်လားဟင်အဲ့တော့တတိယချက်ပြတာကြတော့ဟိုဘက်ကနာတာလားဟိုခန္ဓာကိုယ်ဘက်ကတိုးလာတာလားတိုးအတိဘက်ကတိုးလာတာလားဒီလိုလိုယောခန္ဓာဘက်ကတိုးလာတာမဟုတ်ဘူးလေနာခန္ဓာဘက်ကတိုးလာတယ်ဟုတ်သားကြီးဟုတ်လားတို့အတိညာဘက်ကတိုးလာတာဒီလိုလဲယောဂီတို့ကနာတာတစ်ခုပေါ်တိုင်းပေါ်တိုင်းတတိထားသားမှာဟုတ်ကလားဗျာနာတာပေါ်ရင်ယောဂါကြီးတဲ့ထင်နေတာလုံးလို့ဟုတ်လို့ ဟင်ဒါဝေဒနာရဲ့သဘောတတိထင်တယ်ပေးပေးလေးကိုကြီးကြီးဖြစ်အောင်ချက်ပြလိုက်ဒီအဲ့တော့မျိုးကြီးစက်ကလေးနဲ့ဥပမာပေးလို့ဆိုရင်ရှုခွက်ထဲကိုဟုံးဟုံးတော့ကြည်ပြခဏတော့ခဏတော့ဒါတော့ဖျားပြီးတဲ့ဥပမာပဲလေအဲ့တော့သူ့ဝေဒနာနောက်ကဘသူလိုက်တော့ပညာကလိုက်ရောဟုတ်ရာဟင်းတို့အရင်ပြောခဲ့တဲ့အတိုင်းဆိုရင်တော့တစ်ဖက်ကအာယုံကတိုက်ပြီး ဆွဲသွားဒါတော့ကိုယ်ကိုယ်နဲ့ကိုယ်စိတ်ကတဲ့သေးလားမတဲ့တော့ကိုယ်ကိုယ်ကိုကိုယ်စိတ်ကအဝေးကနေလှမ်းကြည့်ရတာတင်တယ်ဟဲ့အနည်းကြီးကြီးကိုမရဘူးအထဲကြီးကိုမရဘူးဟုတ်ကလားအဲ့တော့အနည်းကြီးကိုမရအထဲကြီးကိုမရရင်တော့တို့အပြင်ဒီလေးနဲ့ပြရမှာပေါ့အတူတိမသိနိုင်ဘူးဟုတ်ပြီအဲ့လိုအချိန်မှာ ကိုကယုတ်ကြည်ရတော့ဖွာကနေရေကနေဆိုပေါ်လာလိုက် ပြက်ကြသွားလိုက်ပေါ်လာလိုက်ပြက်ကြသွားလိုက်တို့တော့ဟိုအထက်မပြတ်ဖြစ်တော့ဆယ်ပြီကတော့ဆယ်ပြီပဲထင်တယ်ဟိဆယ်ပြီကတော့ဆယ်ပြီရဲ့မှတ်တိုင်ကမှတ်တိုင်တိုင်းပဲထင်တယ်ဗျာအဲ့လိုပေါ်နေတာကြီးကိုဝေဒနာကအဲ့ဒီပေါ်နေတဲ့အယူကလေးကိုချဲ့ပြလိုက်ပြီထင်တယ်ဗျို့ဟိသူ့အင်အားဆွမ်းအားတတ်ရှိသလောက်ထင်တယ်သူ့နယ်ပယ်ရှိရှိသလောက်နယ်ပယ်အတိုင်းချဲ့ပြလိုက်ပြီထင်တယ်ဗျို့အဲ့တော့အဝေးကြီးတဲ့စိတ်က အဝေးကြီးတဲ့ပညာပြီးကဟုတ်ယူတိတိကျကျသိမလားခံမှန်းသိလားဗျာအဲ့တော့မရိသီကုပမာပညာတဲ့ဗျာပါဠိလိုပြောတာလေပညာမှတ်သားနေတဲ့ပညာရဲ့လက္ခဏာမရိသီကုပမာတဲ့တံမရကိုရေဖြစ်မှတ်နေတော့သူနဲ့တူတယ်ဗျာဟုတ်ယူတံမရကတော့တို့ဒီဘက်ကောတွေ့ဘူးသေးဘူးထင်တယ် ဟင်ကိုရိုတို့လူဥပေါက်တွေပေါ့လေတပေါင်းတပူးလောက်နေမှာပေါ့မိုးမကြခင်မြူထားတဲ့အချိန်ခေါ်မှာပေါ့အဲ့ဒီချိန်ကတော်မီလောင်ပြီးလို့ရှိရင်မနဲ့သွားကြည့်လိုက်အဲ့ဒီမှာအရှင်တက်နေတတ်တယ်ဟင်ဒါကအညာသားသမင်လေးမှားတာအညာသားသမင်လေးဟင်အညာနေသမင်လေးလေအဲတောင်ပေါ်ကနေလမ်းကြည့်လေလို့ရှိရင်တောင်အောက်မှာအဲ့ဒီမီးလောင်ပြမှန်များရေပြင်းကြီးလိုဖြစ်နေတတ်တယ်ဟင်ဟိုမြူထနေတဲ့ချိန်ကအခိုးပြမင်းတင်တယ်ဟဲ့ အောက်ကမြေကိုမြေကိုပြန်မင်းမဟုတ်လားအောက်ကရေကိုရေကိုပြန်မင်းမဟုတ်လားအဲ့ဒီပြန်တဲ့အသွားကြီးဟိုမှာတရေရေတရေရေကအဆက်မပြတ်တင်လေဟိတရေရေတရေပြီးတရေတရေပြီးတရေဆက်မပြတ်ဆိုတော့အဲ့ဒီရေကိုဆက်မပြတ်အဝိအလန်းကြီးတော့ရေတင်ကြီးဖြစ်နေမှာမဟုတ်လားအဲ့ဒါတော့တော့မှတင်လေဟိဟိဟိရေရိတ်ကိုရေလိရေလို့တော့မှတင်လေဟိဟုတ်ကလားဟိတို့လူထားခြင်းဆိုတာအခိုးထားပြီးတင်လေဟိ အဲ့ဒီချင်းဟာအောက်ကရေရေကူးရေမှုတွေဟာဟင်တကယ်ရတက်ပြီတင်တယ်ဟိတစ်ခါအဆမပြားဖွာကနေဖွာကနေဖွာကနေအဲအဲ့ဒါကိုအပေါ်ကလမ်းအဝေးကလမ်းကြည့်လိုက်လို့ချင်းရေဒီညို့ထင်ရတယ်ထင်တယ်ဟင်အဲ့ဒါတောင်ထိပ်ကကြီးတဲ့အညာသားတမင်ပြောတာအောက်အောက်သားတမင်ရှိပြီလေအောက်ဒီအော်ရကျတော့ပြင်နေသေးထင်တယ်ဒါတော့သူ့ကိုပြင်နေပြင်လို့ရောက်ဖို့မှပြပါလိမ့်မယ်ငွေကြတော့ငွေကြက်ကြဝါလုံးလေလေအေး ပင်နဲ့ရေတက်ထားတဲ့မိုးတော့ကတက်ထားတဲ့နေရာတွေကအငန္ဓာတန်နေရတဲ့ထင်တယ်ဟိဟင်တန်နေရတဲ့အဲ့ဒီအငန္ဓာကအပေါ်ကနေအပူချိန်နဲ့တွေ့လိုက်လို့ရှိရင်တခါတော့ရေခိုးရေကြီးတွေကတခွာဝါတည်းပဲဟိုအဝေးကလမ်းချင်းအဲ့ဒီတောင်ကြီးကရေလို့ပဲထင်ရပါဗျာရေပဲဗျာဒါတို့လာဘုဒ္ဓတို့အဲ့ဒီငပူတော်တို့အဲ့ဒီပြေခရိုင်ဟိုင်းကြီးအဲ့ဒီဘက်တူကိုသွားကြည့်ရင်ပြပါလိမ့်မယ်တို့ကခုခဲ့ဘူးတဲ့နေရာပြောရတာလေ ဟင်ပင်နဲ့သေးပေါင်မြန်မာများနေကြလို့ရှိရင်အဝေးကလှကြည့်ယူပြင်းဖြစ်နေတယ်ဟုတ်ပလားတကယ်ယူလားအခိုးမိတတ်တယ်လားဟဲ့အခိုးမိတတ်တယ်ဗျာအဲ့ဒီအခိုးမိတတ်တယ်ဟာအဝေးကနေလှမ်းကြည့်လိုက်ရင်တကယ်ယူဖြစ်နေတယ်အဲ့တော့အောက်သားသမင်များလဲရေငတ်ငတ်နဲ့လာတော့ဟာကိုမရေတို့ပြီဆိုသွားတာအနာနာရောက်တော့ဟင် ဒါကအောက်သားသမင်ကြတော့ပင်လယ်နဲ့နိုင်တယ်အညာသားသမင်ကြတော့မိလောင်ပြင်နေနိုင်ရတယ်ဟုတ်ဗျာဟိအဲ့တော့တင်ညာကလည်းဟိုကရုပ်ကျဲတဲ့တဖော်ဝတည်းတင်နေဟိဖွာကနေပေါ်လိုက်ဖွာကနေကြလိုက်ဖယ်ပြီးရဖယ်ပြီးပဲတင်နေဟိဟိဒီကလည်းတူလူပြီးနေတာတင်နေဟိဟုတ်ကလားဗျာအဲ့ဒါဝေဒနာလည်းချဲ့လိုက်မယ်ဆိုရင်ဝေဒနာလမ်းကြီးတော့မှန်ပြင်းကြီးနဲ့တူတယ်ဟုတ်ဘူးဟိမှန်ပြင်းကြီးနဲ့မတူဘူးလား သာအကြည်တမှန်ကြီးနဲ့တူပါတက္ကတို့ဗမောဘက်မှာလားမြကြီးနာဘက်မှာလားမသိပါဘူးယောဂီတယောက်ပြောဦးတာပါသူ့တောင်ပေါ်ကနေကားမောင်းရတာဆိုတောင်ပေါ်လမ်းနေကားရှိဆိုမြကြီးနာဘက်လေဟိုတို့အရင်ကသူပြူတာမပေါက်ခင်လုံးကပေါ့အဲ့ဒီရောက်ဖို့သိပါလေဟင်တို့ဓမ္မမိတ်ဆွေတွေကတူပြောခဲ့ဘူးတာဦးကျော်သာတို့ဝီဘူးဆရာတော်ဘုရားကြီးကားလိုက်လိုက်မောင်းတဲ့ပုဂ္ဂိုလ်သူကလျှောက်ဘူးတာဟင် အဲ့လိုတောင်ပွားနေကြည့်တော့အေယာဝတီမြကြီးလှမ်းနေတာဟိုးခဲဟုတ်အေယာဝတီကြီးမြကြီးကလည်းတူလူစီးနေရတယ်လေအဆက်မပြထင်တယ်အဲ့ဒါကာမောင်ရင်ကာမောင်နဲ့လူတွေတော်တော်အားရဟာဟိုအောက်မှာကတရားလမ်းရှိရသားနဲ့ဟာဒီပေါ်ကမဟုတ်ဘူးလားဘောပြောဟင်အေယာဝတီမြကြီးအောင်စီးနေတော့လေအကျိုးကြီးရဲ့ဘုရားကောဘောဟာလို့တော့တောက်ခတ်ပြီးဆိုရတော်တော်အားရကောင်းလေဟိုမှာ ကတရားလမ်းကြီးမှာရှိရတာလေဒီတောင်ပေါ်ကအကျန်းကနေမောက်ဟာတော့ဘူးဟုတ်မာကြတာလေအဝေးကြီးသမားတွေအဝေးကြီးသမားတွေဟုတ်ဗျာအဝေးကြီးခရီးတွေပြောတာပါမာတာမာတာဟင်ဟိုကလည်းယုတ်ကလည်းမနာရဖောက်ပြန်ပြနာတယ်လေအဆက်မပြအဆက်မပြဟင်ဟိုကယူကြတာဟောရပါမိပါကော မင်းရကလည်းမရသေးရေချကလည်းမရသေးအာဟိုတော့ဆယ်ပြီးရတော့ဆယ်ပြီးပဲဆယ်ပြီးဆယ်ပြီးဟုတ်ဘူးဒီတတူနဲ့ဖွာကနေကြီးကနေဖွာကနေကြီးကနေဟုတ်ဘူးဟိုကဝါဝါလဲတတူမြင်ကလည်းချဲ့ဦးတယ်ဟိဝေဒနာကလည်းဟုတ်ကလားဟင်တို့မို့ဟိုကနေအောင်ကြီးတယ်ဟိနေလေးကထွက်လာနေလေးကလည်းအဲ့ဒါကြီးကိုထေချောင်းအောင်ချက်ပြတယ်နဲ့ဟင်အဲ့ဒါတို့ပညာဆိုတဲ့ဟင်အဝေးကြီးသမားတွေအဝေးကြီးသမားတွေပြောတာ ဟုတ်လားဟင်ဟင်ကြည်ပြင်းကြီးကိုကတ်တရာလာနေဗျာအဝေးကြီးဓမ္မတွေပြောတာဘယ်လောက်กว่าတော့ဟင်အာရေပြင်းနဲ့ကတ်တရာလာမြန်ပဲဘယ်လိုလုပ်กว่าမှာတော့ဘယ်လိုကာမောင်ကြီးပြီးလို့ပြောတော့ဟင်ဘယ်တော့กว่าတော့ကာဖီမောင်ကြီးပြီးလို့ပြော သူ့ဗျာဟိကိုရေးကြီးသမားတွေမယုံလို့ဆေးမောင်းကြည့်တော့ဘယ်နဲ့တို့ဘယ်နဲ့တို့ဘယ်နဲ့တို့ဟင်ကာဘယ်သူတွေဘယ်သူတွေတို့တို့တဲ့ကိုရေးကြီးသမားတွေဝေးကြီးသမားတွေဟင်ဟင်ထင်လို့မောင်းတော့ဘယ်နဲ့တို့ဟင်မင်းလို့ရတော့ဟုတ်ဟင်အမင်းလို့ရတော့ဟုတ်ဘယ်လိုလဲ ဟင်ဟင်ယောဂီကြီးကိုကတ္တရာထင်ပြီးတော့ဟင်အဝေးကြီးနဲ့ကြည့်ပြီးတော့ကာယီထိုးချမောင်းတာကျွန်တော်တို့အဝေးကြီးသမားတွေအဝေးကြီးသမားတွေဟာဒီဒီယောဟာဟုတ်ကလားဟင်ကာယီတွေကိုထိုးကြဟုတ်ကလားဟင်ပါတော့ခုံးပေါ်ကိုခြင်အောင်တွေးတော့ကိုအကျိုးကြီးလွယ်လို့ စိတ်နှိမ့်ရမထနိုင်ပါရှိသေးဟာအဝေးကြီးသမားတွေဝေးကြီးသမားတွေဟုတ်ကလားဟိဖြာသူဖြာနာသူနာဟုတ်ကလားဒီတခါဘောလုံးပွဲတော့ပွဲကြလို့ထင်လေဒီတော့ထမ်းစင်နဲ့ထွက်ရတာများတယ်အေးချင်းအောင်လေးကလေးခေါင်းပေါ်တင်တာမနိုင်ဝင်မလို့တော့ဗျာအကျော်လွဲတော့ပါဟဲ့ သမင်းသွားပို့တာတော့သူသူလေးရသေးဘူးလေသူတင်းလာပို့လေသမင်းပို့တာတင်းလာပို့လေဟာဘာဖြစ်လို့ကွာဆိုကိုယ်အုံးတော်ကိုချင်းတော်လေးကြီးသွားတင်တာအကျိုးလွဲတော့လို့လေဟင်ဟိုဘယ်မမေလို့တော့လုပ်တာကိုယောဂီတော်မေလို့ဟုတ်တယ်လားယောဂီဟာယောဂီနဲ့တံတော်အင်အားသုံးမှာပေါ့ဟုတ်ပြီဟာ အခုကိုယ်မောချမောလေးကလေးတော့တယ်မလဲသူမမောတော့လို့တော့အကျိုးလေးတော့ပေါ်ရဟုတ်ဗျာအဲ့တော့မနေ့ကလာပြီးတယ်ကျင်ဖျားသည်လာတာတောင်အတော်ကိုအကျိုးသားလာရတာတဲ့ဘာဖြစ်နေလဲတော်ရည်ပြီးဟုတ်ဗျာချမောလေးကလေးကောင်းတော့တူရနေလို့တယ်အကျိုးလေးပေါ့ဟုတ်ကဲ့ ဟင်ဟင်ဟင်ဟင်ဘယ်လိုဝေးကြည့်သမားတွေဟင်အဲ့တော့ပညာကအမှန်မှားသွားရင်သင်္ခါရအကြောင်းရဆိုင်တာရောမှားမှာပဲဟင်ဒီပမာမဲဟိုတမင်ကရေချင်းသူ့ဟာသူအခိုးချင်းတက်နေတဲ့ဟာကိုရေပြင်းလို့အဝေးကလှမ်းကြည့်ပြီးမြင်လိုက်တယ်ဟုတ်ပြီအဲ့တော့ရေပြင်းလို့ တင်ညာကမှတ်လိုက်တယ်ဆိုရင်သင်္ခါရကလည်းအဲ့ဒီတမင်ကိုအဲ့ဒီတို့တောင်ပင်ရောက်အောင်သူတို့တောင်ပေါ်နေတဲ့တမင်ဆိုရင်တောင်ကြီးရောက်အောင်နှင်တာသင်္ခါရတင်တယ်ဟင်ကိုကြမှာရေမဟုံမှန်းပြီးမှပြန်လဲရတော့ဝิญဉ္လိန်တာဟောသဘောမပေါက်ဘူးလားဟုတ်ကလားဗျာအဲ့တော့ဒီပညာကလည်းဟိုတန်မရောက်ကိုရေမဟုတ်တာကိုရေခဲလို့မှတ်တဲ့ဥပမာနဲ့တူတယ်ဆိုတာ ဟုတ်မဟုတ်တော့ရှုွက်တရားရှုကြလေတို့ကတော့စာရဲပါတာပြောပြမှာလေယောဂီတို့ကတော့ကိုရှုွက်တဲ့ဟုတ်မဟုတ်ကိုရှုဟုတ်ပြီဟိနာတာတစ်ခုရှုလဲသိနိုင်လိမ့်မယ်ထင်တယ်ဟိပြီးတော့သင်္ခါရကရလူပမာတဲ့ဟုတ်ဗျာသင်္ခါရဆိုအကြောင်းရတိုင်းနာထင်တယ်အဲ့ဒါကဂရလူပမာတဲ့ငပြောတုံးနဲ့ဥပမာတူတယ်လို့ပါဟုတ်သင်္ခါရသင်္ခါရဟုတ်ဗျာ ပြုပြင်နေတဲ့သင်္ခါရတွေဟုတ်ကလားကာနဲ့ပြုပြင်တဲ့သင်္ခါရတွေတို့ရှိတယ်ထင်တယ်စိတ်နဲ့ပြုပြင်တဲ့သင်္ခါရတွေတို့ရှိသလားဟိဥရုနဲ့ပြုပြင်ပေးရတဲ့သင်္ခါရတွေဟောဆောင်းနှင်းကြတော့နေသာလေးထွက်လုံရတာတို့ဟုတ်ကလားဟိနေကြတော့အေးအေးလေးခံပြီးနေရတာတို့ဥရုနဲ့ပြုရတဲ့သင်္ခါရတွေပြီးတော့မိမိရဲ့တန်းနဲ့တည့်တဲ့အာဟာရကိုစားပြီးပြင်ရတဲ့အာဟာရသင်္ခါရတွေတို့သင်္ခါရတွေရှိတယ်ထင်တယ်ဟိ အဲ့ဒီသင်္ခါရကဟောကိုယ်ဘက်ကဝေဒနာကဟိုမဟုတ်တာကိုအဟုတ်လုပ်ပြီးချဲ့ပြလိုက်တာထင်တယ်မရှိတာအရှိလို့ချဲ့ပြလိုက်တော့ပညာကလည်းမရှိတာအရှိလို့ပြီးမှတ်ပြလိုက်တယ်ဟုတ်ကလားသို့တော့ဝေဒနာမှာလည်းဝိညာဉ်ဥဆောင်တယ်ထင်တယ်ဟိမနောပုဒ်ကမာဓမ္မပေါ့ဓမ္မဝေဒနာပညာသင်္ခါရဝိညာဉ်လို့ခေါ်တဲ့နာမခန္ဓာ၄ပါးတို့မှာ မနောပုဒ်တွေကမှာဝိညာဏခန္ဓာဟာဘုံပဲသူဥသိတယ်လို့ဆိုတယ်လေဟုတ်ကလားပြုအဲ့တော့ဝေဒနာမှာလဲဘာကြီးกว่าဆိုတာသူကပဲလိန်လာတယ်ဟဲ့ဟင်ပညာကြတော့ဘယ်လူကြီးမှတ်လိုက်กว่าကောင်းတယ်လို့မှတ်လိုက်กว่าသိုးတယ်လို့မှတ်လိုက်กว่าဒီလိုထင်တယ်ဟဲ့သင်္ခါရကြတော့ကောင်းတဲ့ကြိုးစားပူဇံသူကပဲထင်တယ်ဒါပြီးဝိညာဉ်သူဤတတ္တ ဟိုကိစ္စပြီးတာနဲ့တော်အတော်ကောင်းအဲ့လိုထင်တယ်ဟိသူ့ဤတတ်ကလည်းဖုံးပြအောင်ပဲထင်တယ်ဟုတ်ဝေဒနာကိုလည်းသူကသွားပြီးတော့ဒါဘာလို့သူကိမုဒ္ဒရီမထင်တယ်ပညာကိုလည်းအကောင်းဆုံးကိုသူကပဲအခါပေးလိမ့်မယ်ထင်တယ်သင်္ခါရကိုလည်းသူပဲစလို့ဖို့ထလို့ဖို့အချက်ပြလိမ့်မယ်ထင်တယ်အဲ့တော့ဝိညာဉ်ကပိုးထင်တယ်ဟိဟိသူကတော့ဘာမှမကြည့်တယ်နော်ဟိအဲ့တော့သင်္ခါရတွေနဲ့ဒိုးလုံးလိုက်ကြတာ ငယ်ငယ်တုန်းကတော့တမီကျိုးလို့တွေးလို့ပေါ့ဗျာဟုတ်သူစားကြကြရတာလေဟုတ်ကလားဗျာတို့လူမှန်းသိတတ်တဲ့10နှစ်15နှစ်လောက်ဆိုရင်တော့ကိုကိုယ်တိုင်စားပြီထင်တယ်ဟိအမေဖေကဝယ်မပေးလို့ရှိရင်အပြင်းတောင်ထွက်ပြီးတို့ဝယ်စားတတ်ပြီထင်တယ်ဟိအဲ့တော့တို့15နှစ်ကနေစကြဆိုလားဟိဘဝတဘဝလေဟိဘဝတဘဝ အဲ့တော့အဲ့ဒီမှာကြည့်တဲ့နေရာကလည်းဟိုခုနကတစ်ဖက်ကလည်းယုတ်ကလည်းတို့လူရင်မြုပ်ပဲနေမှာနော်တို့ကတော့ဝေးကြည့်နေကြည့်ကိုရတယ်ထင်တယ်တို့စိတ်ကလေးထဲဝင်ကြည့်တော့တို့လည်းကိုကြည့်ကိုရတော့လားအပြင်ကသူပြတဲ့အရေးရောင်မျိုးကိုကြည့်ရတာထင်တယ်ဟဲ့ဒီအဲ့တော့တို့ဝေဒနာလည်းချက်ပြလိုက်ပြီးလိမ်အဲ့တော့ချက်လိမ်လေးထင်တယ်ဝိညာဉ်မှာပါတာဟုတ်ကဲ့ချက်လိမ်လေးထင်တယ်ပညာကောမရှိတာရှိလို့ဒီမှတ်လိုက်တယ်ထင်တယ် တို့ပညာကလည်းလှဲ့လိမ့်မည်ထင်တယ်ဟိလှဲ့လိမ့်မည်လားဟိအဲ့တော့ဟိုအဖေယူပဒနာအာကြီးတဲ့ပုဂ္ဂိုလ်ကလည်းကိုကြိုက်တဲ့အဖင်းတနာတွေလျှောက်ကြည့်လာလိုက်ကြတာဟုတ်ဗျာဒီတခါတလေငေပေးကြည့်ရတာရှိတခါတလေကြတော့လဲအလကားကြည့်ရတာလည်းရှိသေးတယ်တခါတလေသူလာပြလို့ကြည့်ရတာတခါတလေ ကိုကိုယ်တိုင်သွားကြည့်ရတာလည်းရှိသေးတယ်နဲ့အကျဉ်းပေါင်းဘယ်လောက်ရှိခဲ့လဲဘာကြောင့်ငပြောရင်းတော့တစ်ဖက်ပြီးတစ်ဖက်ခွာလိုက်မယ်လေဒေရကြအနှစ်တွေ့လူတွေညာအနှစ်တွေ့လူတွေညာနဲ့ဘာကြောင့်ဟင်တို့လုပ်ခဲ့တဲ့သင်္ခါရတခါသဒ္ဒနာအာကြီးတဲ့ပုဂ္ဂိုလ်ဟာဟိအတန်လေးတွေဒီခုနတိုင်းမထင်နဲ့ဟင် တတံမိတတံတမျိုးပြီးတမျိုးဟင်ဆန္ဒနဲ့ဘာဆန္ဒငါနဲ့တမျိုးခုချင်းတိထားတော့ဗျာဟင်ဘာကြောင့်အနောက်မှာရောခန္ဓာနဲ့တဏှာကြိုက်တဲ့ပုဂ္ဂိုလ်လည်းယူမူလေးတရားသာကုန်တော့ဗျာနားလိုက်ကြတာကိုမနှဲပါဟုတ်ဗျာဘာကြောင့်တဲ့လေတော့သင်္ခါရကရဏုပမာသာဟုတ်မဟုတ်ဟုတ်မဟုတ်ဟင်သင်္ခါရတွေတို့တို့ကြောင့်ရဆက်ခဲ့တဲ့သင်္ခါရတွေမှန်များလေဘာကြောင့်ထင်လဲဟင် အဲ့ဒီမှာမကြည့်ချင်မကြည့်ရတာတွေတော့တကောင်စိမ်းနဲ့ထည့်မနေနဲ့ဟဲ့မကြားချင်မကြားရတာတွေတော့တကောင်စိမ်းနဲ့ထည့်မနေနဲ့ကြားချင်လို့ကြားရတာတွေကြည့်ချင်လို့ကြည့်ရတာတွေနားချင်လို့နားရတာတွေတော့တကောင်စိမ်းထိုးပြမှာဟဲ့ဟုတ်ကလားဟဲ့အေးအဲ့ဒီတိုင်းလေအစားပေါက်ကြရင်ကတော့စားချင်လို့စားရတာများပါတယ်ဟုတ်ဟဲ့ဟင်အဲ့တော့တို့ပြောနေကြတိုင်းဆိုရင်တော့လူတယောက်ဖြမ်းများလုံးလူတူတလုံးတော့ကုန်နေသားစားနိုင်တယ်ရမစားနိုင်တယ်ရမျိုးသူမျိုးသားတော်သူတော်သား အပူတပ်ရဏံဘောမနတလုံးညတလုံးတော့ကုန်ဟုတ်လို့တရတလာကိုအလုံး60နဲ့တွဲစုဟုတ်ဟေ့တို့လူကောင်လူလုံးထက်60လူလုံးအဲ့ဒါပါဒီနေ့တခွဲထနေဟုတ်ကလားခင်ဗျားတို့တကောင်စင်းထိုးလို့မရတဲ့တေပြုတ်တို့နာမကြားတို့ပေါက်စီတို့ကိမုံတို့ဒါတကောင်စင်းထိုးလို့ထားလိုက်ကြအောင်လို့ဟုတ်ပြီထားလိုက်ထားလိုက်ခင်ဗျားတို့တော်နဲ့ပြောရင်ကောင်းမြင်းပေါင်းတို့ဘာတို့နေလေဘာတို့ထားလိုက်လို့ မနတ္တထညတ္တထခရင်တော့ဆိုဟုတ်မျိုးအဲ့တော့ဟိုတလလည်းရင်တခွဲထင်တယ်ဟိအဲ့တော့တနှစ်ဆို6တိတ်ထင်တယ်ဟိဆယ်နှစ်ခွဲဆို6တိတ်မဟုတ်လားဆယ်နှစ်ဆိုရင်အတွင်း60ဟုတ်ဗျာအဲ့တော့ခဏတို့ထဲမှာအနှစ်သုံးအစိတ်20လည်းပါတယ်ထင်တယ်အနှစ်20ဆိုရင်ဘယ်လောက်တော့တင်မော120မဟုတ်ဘူးလား30ဓမ္မလည်းပါတယ်ထင်တယ်ဘယ်လောက်တော့180 40ဓမ္မကောပါဘူးလား40ဓမ္မလည်းဘယ်လောက်တော့ 140 50ရန်ကော360ရန်ကော360 80ရန်လောက်ထိပါတာတင်လေဒီမှာ420အဲ့ဒီ420ကသူ့ရှိဝင်တာပါဖိဒိတာခြင်းပေါ့သာပိတာခြင်းပေါ့အပပိတာခြင်းပေါ့ငါပိတာခြင်းပေါ့ဟုတ်ပြီဟင်ကျက်ကုံပိတာခြင်းပေါ့တော်တော်တော်ပြောရရင်တော့ဟင် ရိုးရရင်တော့ကိုယ့်ကိုပူးကြည့်ဝင်သွားတာမဟုတ်ဘူးအဲ့ဒီသမင်းလေးဟင်းလေးချက်ဖို့ရေခါလံပေါင်းကိုယ့်ကိုဘာကြာနှုံးဟိတ်ဟင်သင်္ခါရသင်္ခါရတို့လုံနေတဲ့သင်္ခါရဟုတ်ပြီဟင်ဘယ်နဲ့တော့ဘာကြောင့်တော့ဘာကြောင့်သင်္ခါရတတိအကောင်းထင်လုပ်ခဲ့တာတွေပြောတာဗျာ ဟင်ကောင်းလာကြီးရဲ့လူတွေရတင်တော့ဘာကြံတော့သင်္ခါရတုတ်လုံးတဲ့သင်္ခါရဘာဖြစ်လို့မကြံတော့ဆိုတော့ဟိုကယုတ်ကရင်မြုပ်လို့ဟာမျိုးဘာမှမရှိတာကြီးကိုခမတို့ကျုံကျူလာနာတယ်လေဟင်ဟွာလားမြေပြူရေထီကူးနေတာတယ်ခဏတော့ဒုပ္ပယုံရှိမှာပေါ့တို့ကြည့်ပြမဟုတ်ပဲနဲ့ဟုတ်တယ် ဟိုကရုပ်ကကြည့်လို့လားမကြည့်တာရှိလို့ထားတာတင်တယ်ဖွာခနဲ့ပေါ်ဖွာခနဲ့ပြက်တင်တယ်ကိုယ်နေခန်းနေတာကြီးတင်တယ်အဲ့ဒါကြီးဝေဒနာကချဲ့လိမ့်တင်တယ်ပညာကလှဲ့လိမ့်တင်တယ်အဲ့တော့ကောင်းလို့ဆိုပြီးတော့သင်္ခါရအုပ်စုကထကြိုးသားတာတင်တယ်အဲ့တော့မရှိတာကြီးဘာလို့တော့လီဖန်းစားနေတာနဲ့အတူတူပေါ့ဗျာရမယ်ထင်တယ်လီဖန်းစားဟင်ဘယ်မလို့ကျွတ်တို့တွေစားလား ဟင်စားလာတဲ့ရေဆို80ဆိုရင်တော့420ဝင်420သန်းဆိုအားကြီးဟာ420သန်းလောက်ကိုအားကောင်းနိုင်မယ်ထင်တယ်ဟုတ်ခု420သန်းထားပါပဲကြာဟင်80နဲ့တွေ့ပါလားအသက်30နဲ့ကနှစ်ပန်းပြန်ကြင်ကြီးရရင်80ကနိုင်ပါလားဟာသူက420သန်းထားတာဟင်30ကဘယ်လောက်180သန်း ဟာ180သားနဲ့420သားဆို420သားကနိုင်ရမှာပေါ့ဗျဟုတ်ကဲ့ကဲခုခုမစောတူပါဘူးဘယ်ဘယ်ဘယ်လိုလဲဟင်တော့အိုးစတုံးကြီးနဲ့ဆိုရင်စတုံးကြီးနဲ့ဆောင်းမလာကဲ90သမားတွေလာကဲဘယ်သူလာခြင်းတော့ဟုတ်ကလားတန်ဃာတော်တွေပဲပါကလားအမျိုးသားတွေပဲပါကလား ဘသူပါတော့ဟင်ခုံကြီးဖြစ်ဖြစ်ဟုတ်ကလားဒီယဟန်ယောဂီဖြစ်ဖြစ်အမျိုးသားယောဂီဖြစ်ဖြစ်အမျိုးသမီးယောဂီဖြစ်ဖြစ်အာအကောင်ဆုံး420ပါးနဲ့ဥစ္စာတုံးနဲ့ပြောင်းတယ်နာကစိန်ခေါ်တယ်နိုင်နေတယ်ကွာ420ပါးကို63ပြန်ရပါမလားဘာဖြစ်ဘာဖြစ်လို့လဲခင်ဗျာကဘာဖြစ်လို့ ဟင်ခမရဘယ်နဲ့တော့အာခမရဟင်ဟင်ဟင်ဟို180သားလေးနဲ့420သားလေးနဲ့ပြိုင်မလို့ဘယ်လို420ရှိသလောက်သာအာဖတ်တင်မယ်ဆိုရင်ဘယ်လိုတော့များပြီးတော့အသားသာအားရှိတယ်ဆိုရင်90ကအသားပိတာချိန်သူ့ဟို30တဲ့ကိုစားထားတာများလိမ့်မယ်ထင်တယ် ဝပိတာခြင်းနဲ့ကျက်ပိတာခြင်းနဲ့ငါပိတာခြင်းနဲ့နွားပိတာခြင်းနဲ့အများကြီးထင်တယ်အဲ့တော့အသာသာလို့အားရှိတယ်ဆိုရင်90ကဖြူသုံးကောင်လောက်တော့မနိုင်ရမယ်ဟုတ်ဟုတ်ဟော90သမားက2ကောင်2ကောင်30ဆို1ကောင်တော့မနိုင်ရမယ်30ရောက်တဲ့ပုဂ္ဂိုလ်ဟုတ်ဟဲ့အဲ့လိုမနိုင်လားဘာဖြစ်လို့တော့ဘာဘာဘာရဲဘာရဲ ဟင်ဟုတ်ကဲ့ဘာမှမဟုတ်တာကြီးကိုကိုုံကြိုးစားနေတာကြီးကိုဟင်ဘာမှမဟုတ်တာကြီးကိုုံကြိုးစားဘာမှမဟုတ်တာကြီးကိုုံခံစားဘာမှမဟုတ်တာကြီးကိုုံမှသားတော့ပါရှိမလို့ဟင်ဟင်သင်ွက်သင်ွက်တင်တယ်တို့ပါတော့ဟိုဟိုဖိုးလောက်အောင်လို့ရဖရာဥလာသိန်းခေါ်တဲ့ဟွာလာလှုပ်ခင်ဟင်လှုပ်ခင်လှုပ်ခင်လှုပ်ခင် ဟင်အဲ့လှုပ်ရှင်တဲ့ဥပမာပေးရမယ်80ရီဆိုရင်တော့ဟုတ်ရာအဲလေတော်ကြီးချိန်မင်းကြီးတပင်ရှိဆိုပဲအဲ့ဒီမှာတို့ဘာလို့အဲ့ဒီလေသမားကအဲတို့မျိုးကျဲတယ်ဆိုလဲတို့တင်ရဟုတ်လားပြင်းလုံးမယ်ဆိုလဲတို့တင်ရကောက်ဆိုင်မယ်ဆိုလဲတို့တင်ရစပားရိပ်မယ်ဆိုလဲတို့တင်ရကိုဗျာလေသမားကတင်ရင်တင်ရင်နဲ့နောက်တော့မွဲတော့မွဲတော့ဒီချိန်မင်းဆောင်နာငါကတော့ဖြင့်သူ့ကို ဒီလောက်ထိပါပါတာသူကကြတော့ငါ့ကိုမမသာဘူးဆိုရေရင်ကန်ပြီးထင်မြင်ခုမဲ့လို့အဲ့လိုယူကလေးကလူတော်ထားပြီးဟာမလုပ်ပါနဲ့မလုပ်ပါနဲ့ငါဖမ်းငါကူညီပါမယ်ပေါ့ဘယ်လိုကူမောင်ပြောဟွာလဲရေရင်နဲ့ခုမဲ့တကယ်ကြီးကိုဟာမလုပ်ပါနဲ့ဟုတ်ဗျာဒါနဲ့တိုးပဲအုပ်ကြီးတူတူလေတော့ဆိုတော့ခေါင်းကြီးမှာကံကြီးရှိတာဟုတ်ဗျအဲ့ဒီမှာဘဲတွေကကြာနာအဲ့ဒီဘဲတွေကိုဟင် မင်းကဘဲเจ้าညောင်ဆောင်နေငါကမြို့ကုန်တယ်လွတ်လိုက်မယ်ကွာဟင်သူကဟိုအယောင်းဝယ်လို့ရှင်မစစ်သေးနဲ့ပြေးလိုက်ဟုတ်အဲ့လိုနည်းနဲ့ငါကင်မယ်ပေါ့ဟင်မဟုတ်တာဟုတ်လို့တော့မထင်နဲ့မဟုတ်တာဟုတ်လို့တော့မထင်နဲ့ဟင်အဲ့တော့မြို့ကုန်တယ်လည်းမကုန်တယ်လို့ညီဒီမှာဒီနာတို့ဒီနာအယောင်းဝယ်နဲ့ဟိုအရှုံးမြကိုကြည့်ပြီးအယောင်းဝယ်လုတဲ့အမျိုးမဟုတ်ဘူးလားအဲ့တော့ကံမျိုးရောက်တော့အဲ့ဒီခုနကလေသမားနဲ့တွားတွေ့ ဟာပေါင်းထားတော့ငါမင်းနေနဲ့တိုင်းငါဒီဘဲအုပ်ကြီးကြောက်နေရတာကျုပ်လည်းဒုက္ခရောက်ပါရဲ့ကိုဟာဒီလိုဆိုလို့ချင်းခမည်းဘဲအုပ်ဒီဘလောက်နဲ့ရောက်မလဲကိုအဲ့တော့ဟာဒီဘဲအုပ်ဆိုရင်တော့ခဏမင်းနဲ့တိုင်းတန်တပြင်းလုံးကြီးကျုပ်900ရောက်မှာကိုဟာများတယ်ဗျာခမည်း250ထားကိုဦးဗျာကျုပ်လည်းမရောက်ညင်ဟိုမကြောက်ညင်တဲ့အတူတူယူတော့ဆို250နဲ့သူပြန်သွားရောဟုတ်တော်တော်မြူသားကဟိုဘဲဘဲအုပ်ကြီးကိုအချင်းချင်း တုံကြီးထောက်ပြီးစောင်းရသဘောပုတ်ပြာအချိန်ကြတော့ငါဘဲတွေကိုဝတ်မှာပဲဆိုရေတဲ့ဘိုးဆိုပို့တော့ကိုမတော်ရောပေါ့ပြန်ပြေရောဗျာဟင်အဲ့တော့ဒီလူလူလိမ်လူလိမ်ဆိုတော့ဟိုတခါတဲ့အဲ့ဒီရွာကိုသွားတိုင်တော့250က300ကျော်လေးရတယ် လုံလမှုကြောင့်လောဘပိဖို့ရေနဲ့တော့ဘာလို့ခမောလို့တို့ဒုက္ခရပြီဟုတ်ပြီရေနဲ့တော့ပြန်လို့တဲ့ဒါတော့မဲခမည်းကြောင့်ကျုပ်ဒီဝါမဖြစ်တဲ့ပြင်အဆက်တော်ဝင်ရသေးဟုတ်ကလားချမဲခေါ်မိဘဦးမိဘဦးကောလို့တို့တော့ပြီဒါနဲ့ဒီဝါနေမှာပေါ့လေတရက်တော့ကြွက်ကိုဖြင်ဖြစ်အောင်ဖန်ဆင်းတာ ကိုယ်တော့ကြွက်ကလေးတယ်ပဲနတ်ကလည်းခုနဗုဒ္ဓရုပ်ရှိတာမှဖန်ဆင်းလို့ရတာကိုဟုတ်ကလားဥပမာမဲ့တရေများဘူးတယ်ဆိုတော့တရေနဲ့ညာဖြစ်တယ်ဆိုတော့တကယ်တကယ်တရေကိုခုတ်လိုက်တယ်တရေများဆိုခြေောက်ကိုမြေပြင်ကခုတ်ရတယ်လို့ဆိုတယ်တရေပေလို့ရှိရင်မနဲ့သွားကြည့်ပုတ်ပင်ညိုဖြစ်နေတယ်သူတို့ကြီးတဲ့ဟိုဗုဒ္ဓရုပ်မှမရှိတာအဲ့တော့ပုတ်ပင်ညိုကတည်းကပြင်းပြီးတော့သူတို့ရုပ်နဲ့တူအောင်လှုပ်ချောရတာဟုတ်ကိုယ်လည်းထင်မြင်သောနာမင်းကြီးက ကြွက်ကလေးကိုဆင်ကြီးပြောင်းဖန်ဆင်းထားဟင်တခါတော့ဒီလိုပဲအဲ့ဒီလေသမားကိုမင်းအဲ့ဒီဆင်ကြီးကို900နဲ့ရောင်းသွားဆိုတော့ဟင်တရားမှမလျှော်နဲ့အဲ့ဒါမင်းခုနှစ်တို့ပြောင်းရောင်းခုနှစ်ကျော်တော့ငါတောင်းမယူဘူးပေါ့ဟောတော့ဖန်ဆင်းထားတာကိုကြဟုတ်မှာမဟုတ်တာဟင်အဟုတ်မဟုတ်တာကြီးအဟုတ်လုံးထားတာတင်လေဟိဟင်ကြွက်လားဆင်လားဆင်လားကြွက်လားအာ ခမရကိုကြွလားဆိုလားဆိုတော့ကြွယ်ခမရကိုညာလို့ရမဟုတ်ပါဘူးဟင်ဟင်ဟုတ်ကလားဗျအဲ့တော့အဲ့ဒါရေးဖင်းကြီးပြီလို့ခုနကဘုံကိုဘုံတစ်ယောက်နဲ့တခါထပ်ပြီးပြန်တာပဲထပ်ပြီးတော့တခါရောင်းဝါရတွေ့ကြတာဟိုကတခါလဲဒီဖင်းကြီးကြည့်ပြီးတော့သဘောကျဟုတ်ပြီယောအဟုတ်စင်မမဟုတ်တာဗျလှုပ်စင်ကိုဟင်ဟင်အဟုတ်စင်လားလှုပ်စင်လားလှုပ်စင်လှုပ်စင်လှုပ်စင်အဲ့ဟိုကလဲတို့ ထင်မြင်သောနောက်ကတော့ဒီခါတော့အာမခံနဲ့သူသူလည်းချက်မကွဲဘူးအချက်မကွဲနိုင်ဘူးခုနဲ့အတွင်းမြင်ရမယ်ခုနဲ့ကျော်တော့ငါတောင်းမယူဘူးလေဟိုကလေအဲ့တော့ရောင်းရဲ900နဲ့တည့်ရသွားရောဘယ်ဖီကြီးတကောင်900ဆိုကဝယ်တာပေါ့ဗျာပတ်သူမျိုးမဆိုးဟုတ်ပြီဒါနဲ့စီးပြီးမြို့ပြန်သွားလမ်းတစ်ဝက်ရောက်တော့ကျွဲလောက်ကြံဟန်ကောင်ကြီးတော့ကျွဲဖြစ်နေဟုတ်ဟဲ့ ဟာငါဝေရဆင်မကြီးပါကြွေးဖြစ်ပြီဟုတ်ပဲအဲ့တော့250တော့တာမာဒီဘုရားတို့ရောက်ရောက်ဖြာရည်နဲ့လည်းရတော့ဘူးတော့ဒီဟုတ်ပဲမောလာဆိုတော့တန်ဒီကဒါနဲ့သူ့မြို့ရောက်ခါနီးသုံးရိုးနှစ်ချိုးကြတော့အဲ့ဒီကျွဲပမာဏကဝက်ကြီးလောက်ပဲကျဝက်လောက်ပဲကျတော့အခုကြည့်တော့ခြေတော့တော့မလွတ်တော့ ပြီးတော့ကြည်ဟာဒီကောင်လိမ့်တော့ပဲကြည်ပါဟင်တို့တော်လေဒါလေးမျိုးပေါ်ရောက်ရင်တော့တရားစိတ်တော်ရအောင်မှာပေါ့ဟုတ်ဗျာဟင်ဒါနဲ့မျိုးပေါ်ဝါရောက်ခါနေကြတော့ဝတ်တော်ဘုတော်ကြွက်ဖြစ်နေဒါတော့ငါတက်တက်လူနာဟင်တို့ပါလားရုံးတော်ကိုတက်ပြီးတော့ဒီကောင်တရားဆွဲမယ်ဆိုတော့ကြွက်တက်တူလိုက်ရှာအဲ့တော့ကြွက်ကကြွက်ကလည်းပြေးတာပေါ့ပြေးကြလိုက်ခံတော့အမင်းလေးပြေးလိုက်တယ် တော့အမီးပြပြီးကြံနေတွက်ကတော့ဝင်သွားလိုက်အဲ့တော့အမီးလေးဒါကိုဟိုရုံးတော်တဲ့တတိခံဆိုပြီးတော့စက်ကူလေးနဲ့ထုတ်လို့ပေါ့လေမနဲ့ကြတော့ပုံတွေကတောသားလေဟိုလိမ်ပုံလိမ်လေးကိုဟုတ်ပြီရုံးတော်တင်ပြမလို့အဲ့ဒီထုတ်ကလေးကိုယူသွားပေါ့ဟိုကြတော့မောင်မင်းဟိုတက်တူပြနိုင်သလားဟိုပြနိုင်ပါတယ်ကျွန်တော်မျိုးအဲ့ဒီမှာနောက်ဆုံးဖမ်းတော့ဟောဒီကြွမီးလေးပဲမိပါတယ်ဆိုကိုယ်လေးကြည့်ပြီးတော့ ကြော်မီးတောင်မရှိတော့ဘူးတဲ့ဟုတ်ဟင်တို့90ရောဟိကိုဘယ်လောက်တန်လို့တရားသူဘယ်တရားဆိုတော့ဗာမီးလားမဲဘဝနဲ့ပြောရင်တော့အရွယ်ကဘယ်လောက်ရောက်လာတော့ခကြီးကဟင်ဟင်တို့ဆက်ချင်းနဲ့ဆက်စိတ်ကလေးတွေကတော့900တောင်လေးတွေနေမှာပေါ့လေဟုတ်ဝေးတို့တော့900တောင်လောက်နေမှာပေါ့လေဟင်အသက်90လောက်ဆိုရင်တော့ 250လောက်တန်တော့မထင်ဟဲ့ဟုတ်ဟဲ့ဟင်အသက်60လောက်ဆိုရင်တော့ဘယ်လိုဟဲ့ဝက်လောက်ဖိုက်ကြတော့ခုနှစ်ဆယ်ဆိုရင်တော့ဘယ်လိုလဲကျွမ်းလာဝေပါနေတယ်မေဃာမိလိုက်ဆိုရအောင်တော့ဘာကြောင့်လဲခင်ဗျာအမီတောင်းကြမှာမဟုတ်ဘူးဟိုကလာဟဲ့ဟင် သင်္ခါရသင်္ခါရခမည်းတော်လုပ်တဲ့သင်္ခါရဗျာအဲ့ဒါဟင်ဒါကျုပ်ဟောတာလားစာရဲပါတာလားဆက်ဆရာစာရဲပါတာစာရဲပါတာစာရဲပါတာလို့ဒါထားလိုက်ကြလို့ယောဂရင်းလည်းမဆန်ဘူးလည်းမဆန်ဘူးအနေသာကြီးနေတာနေလုံးစရာရှိကိုမထင်တူးတာတူဟုတ်ဟေးဟုတ်တယ်ဒါယောဂရင်းနဲ့မဆန်ဘူးမဟုတ်လား ဟိုစာရဲပါတာစာရဲပါတာဒါတို့လည်းမဆိုင်ဘူးနော်ဟုတ်တို့ဟောတာလည်းမဟုတ်ဘူးဟင်ယောဂီလည်းမဆိုင်ဘူးစာရဲပါတာပြောတာဟုတ်ဟေဟင်တို့လို့တဲ့သင်္ကာရဟာငပြောတုံးနဲ့ဥပမာတူတယ်ဆိုတာဟုတ်မဟုတ်တော့ခမည်းတော်ကိုယ်တိုင်ကြည်ဟင်ဖျားပြတဲ့ဥပမာနဲ့မကျင်နိုင်နဲ့ကျင်လာကြစို့